1342ခုဘာဝံလာဇာရှိရနေတွင်အယင်ဓမ္မယုံနဲ့ဒီကရှိနေတော်မူပြီးနောက်ဟောကြားတော်မူသည့်တရားတော်ကိုကြားနာကြပါလိမ့်မည်ဓမ္မကဒေသနာတော်ရဲ့မာထာလေးနှစ်ပုဒ်ရှိတရားအထုတော်နဲ့ပတ်သက်ပြီးဆောင်းပါဓမ္မာရမနုယောဇာတိခါလာထုံမေညောစနာ အဘမသင်္ဆမေရာဝေဒနာသစ္ဆံဝရကတိဒုံမေရီနောမကောင်းသောအသိဉာဏ်ရှိကုန်သောဝါအသိဉာဏ်ကောင်းမပြည့်စုံကုန်သောဘာလာစနာလူမိုက်ပုဂ္ဂိုလ်တို့သည် ပမာရာမေလျော့ခြင်းကိုအနုယုံဇန်တိမပြတ်အာထုတ်ကုန်မပြတ်ဖြစ်စေကြကုန်၏လောကမှာပညာရှိနဲ့ပညာမဲ့တဲ့လူနဲ့အချင်းချင်းပါတဲ့ဒီမျိုးဒါထဲမှာလည်းအထူးတည်းလည်းပညာရှိတာနဲ့ လုံးလုံးဉာဏ်ရှိတာနဲ့ဒီလိုပါပဲဉာဏ်မရှိတာပေါ့။ဒါမှအခုဒီကတော့မြတ်စွာဘုရားအဆုံးအမနဲ့စပြီးတော့မသိတဲ့ပုဂ္ဂိုလ်မလိုက်နာတဲ့ပုဂ္ဂိုလ်တွေကိုဒါပညာမဲ့ပုဂ္ဂိုလ်တွေလို့ဆိုလိုတာပါပဲပညာမဲ့ပုဂ္ဂိုလ်တွေဘာလ မိုက်တဲ့သူပဲဒါကလူမိုက်တဲ့ဒီညာကရောက်သွားပြန်ဟောတာလည်းကဒါနာကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်အဲဒီကုသိုလ်တွေကိုပြုရမယ်လို့ရှိဖို့ပြုပြီးတော့ဆန္ဒကံကသိနေလို့ရှိရင်အဲဒါကတော့ပြီးတော့လိမ္မာနေတာပါပဲအဲဒီလို ဘုရားဟောတဲ့တရားတွေမှန်မှန်ကြကြမနဲ့မသိအဲဒါကြောင့်ဟောတဲ့အတိုင်းတရားတွေနှလုံးမသွင်းနိုင်အာမသွင်းနိုင်မှုဆိုတဲ့ပုဂ္ဂိုလ်တွေကဘာလလူမိုက်တွေပဲမသိရတဲ့ပုဂ္ဂိုလ်တွေပဲအဲလိုပုဂ္ဂိုလ်တွေမှာဘာဖြစ်တယ်လဲဆိုပမာရဏုယဇာတိမဲလျောခြင်းကို မပြတ်အာထုတ်ကြတယ်မပြတ်ဖြစ်စေကြတယ်မင်းလျော်မှုဖြစ်စေကြတယ်တရားနှလုံးသွင်းနေတာမေ့တယ်ခေါ်တာပါပဲဟိုနေကောင်းထင်ကြတော့မေ့တာမျိုးလည်းမဟုတ်ဘူးอืมဒါတော့ဒီကအာထုတ်ရင်အာထုတ်ရတဲ့တရားတွေကို မပြုဘဲနဲ့မဲလျော်ပြီးတယ်နေမာရမြို့ဇာတိဘာလာတုံမေရောစနာအဘမရင်းစမေရာဝီမေရာဝီစအသိလိမ်မှာပညာနဲ့ပြည့်စုံသောပုဂ္ဂိုလ်ပုဂ္ဂိုလ်ဒီကအပမာဒမမိတ်မလျော့ခြင်းကိုဒဏ္ဍိဋ္ဌာဝ ကောင်းမြတ်သောဥစ္စာယရနာကိုခဲ့တဲ့ရခတိအမြဲမပြတ်စောင့်ရှောက်ပြီးတော့နေတယ်လောကမှာငွေရွှေစိန်အကြောက်တို့ယရနာတွေရှိဘုရားနဲ့ဘုရားနဲ့ဆိုတာစောင့်ရှောက်ရမစောင့်ရှောက်ဘဲနဲ့လူလည်းကူထားလို့ရှိရင် မလိမ္မာတဲ့ပုဂ္ဂိုလ်တွေကတိတ်တိတ်ခိုးခိုးခိုးပြီးယူသွားအဲယရနာမဟုတ်တဲ့ဘာမို့ညာမို့ပစ္စည်းတောင်းမှလည်းယူသွားတာပဲသူတို့အဲဒါရေးတာထဲမှာဆိုရင်ယောဂီပုဂ္ဂိုလ်တွေပစ္စည်းတွေကိုခိုးခိုးယူသွားတယ်ခဏခဏသင်ကြားဟိုကသူများတွေသာသနာ့ရေးတာဆိုရင် ထောက်ပံ့ကြအားပေးကြလူတိုင်းကြအဲဉာဏ်ကြတဲ့ပုဂ္ဂိုလ်ရဲ့ရားထင်းတဲ့ပုဂ္ဂိုလ်တွေသုံးဆောင်တဲ့ပစ္စည်းယူသွားကြဘုရားကကြားရဘဏ္ဍတို့လုံကြီးတို့အင်ကြီးတို့ယူသွားကြတယ်ရှိတဲ့ကမင်းရတာပဲအဲမင်းရတာမင်းညာရှိအသိလိမ္မာနဲ့ဒီစံ ပြည့်စုံတဲ့ပုဂ္ဂိုလ်ကတော့အပမာရမင်းမင်းရဲ့ရင်းကိုဒဏံတိထာဝထူးမြတ်တဲ့အဖို့တန်တဲ့ဥစ္စာယရနာများကိုစောင့်ရှောက်ကြလို့ပဲမတရားပဲရှုမှတ်ပြီးတော့ပွားများနေရဲ့ဒါနာကောင်းတဲ့စာပါပဲမြည်ယူဖို့ရပါပဲ တရားတစ်ချက်တော့ကာလကအိန္ဒိယမှာဖြည်းဖြည်းသောတော်မသိပုဂ္ဂိုလ်ရနေပြီးသူတို့တည်ရင်ထားရတာပါလေခုနှစ်ရက်ဒီအန်မကောင်း မကောင်းဆိုးရတဲ့ယာယီဥရုအနေနဲ့နခအနေနဲ့ခွန်ကြီးအတွင်းဒီနခရှင်းနေတာကာလပတ်လုံးမှာမတော်မသင့်တာတွေကို ပြည့်နေတာတွေပြုအဒီဝမနိုင်ဘူးဒီဒီတွင်းမှာပြုကြတာပဲဆိုပြီးတော့ထားတာမသိမလိမ္မာတဲ့ပုဂ္ဂိုလ်တွေကအဲ့ဒါတွေအဟုံးမှပြီးတော့ ခွန်ရအတွင်းမှာမတော်တာတွေပြောကြပြုကြလုပ်ကြတယ်ဆိုတာဟောဒီအေးဆေးနေတဲ့ပုဂ္ဂိုလ်တွေကအခုလိုတရားတော်မဟုတ်တော့ဘူးလေအေးဆေးနေတဲ့ပုဂ္ဂိုလ်တွေကပြင်အဲ့ဒီနေ့မှာအဲ့ဒီလူတွေနဲ့မတွေ့ရအောင်လို့အိမ်ထဲမှာတကားပိတ်ပြီးတော့တိတိနေရရင်မဲ့မဆွဲရဘူးလို့ခွန်ရအတွင်း ဒါသူတို့တွေ့တဲ့ပုဂ္ဂိုလ်တွေဆင်းရဲမတော်မျိုးသားတွေပြောဆရာလိုက်ဆိုလိုက်အဲမခံကြအောင်ချက်ပြီးတော့လုပ်တာအဲဒါပိုက်ဆံတွေဘာလဲပြေးရင်ပြေးမှမပြေးလို့ရှိရင်တော့ပြင်သူကဆဲဆိုးနေတာနဲ့ဒါစိတ်မချမ်းသာကြရဖြစ်တာပေါ့လေအဲလူညကတော့သူအဲ့ဒီမတော်တာတွေပြောပြီးတော့စီးပွားရှာတာပါပဲဟိုလူတွေကอืมပြရတယ်တဲ့သူတို့ ပေးရင်ပေးတယ်တော့ပေးလိုက်မှာပဲတော့ဒါတော့ဆိုအဲနဲ့အဲဒီခုနှစ်အတွင်းဆိုရင်အိမ်ထဲကအပြင်မထွက်နိုင်ဘူးဒါပေမဲ့လို့ဘေးနာလာပြီးနားထောင်မကောင်းအောင်မတော်တာတွေပြောပြနေလို့ထွက်ပြီးတော့သူတို့ကိုအိဆန်တွေပါလေပေးရဒီမှာတခြားရွှေ့သွားပြီ ဒါလည်းဒီတူတဲ့ဟုတ်မှာမဟုတ်တစုတဲ့မဟုတ်ဘူးတစုကလာတဲ့တစုကလာတဲ့တော်တောင်းရင်းမှာပါသူကသူခက်တယ်ကအဲခုနေတော့ရှိသေးကြလားမရှိကြလားပြောတာအဲရှိရှိကလာကမတော်မသိပုဂ္ဂိုလ်ကမတော်မသိနဲ့အလေးအကျင့်တွေကိုတည်ငြိမ်သွားကြတာကိုတော်နေရာကြတာလေခုနှစ်ရက်မတိုင်မီစောစောကလေးက ဘုရားတပည့်တွေကသာဇောဘုရားနဲ့သံဃာတော်တွေယူတော့မကြောက်ကြပါနဲ့ဒေါမနေဒုစရပုဂ္ဂိုလ်တွေနဲ့တွေ့နေမယ်အဲဒီလည်းမဲကိုเจ้าနဲ့တည်းကိုပဲသုံးဖုံးဝေးကြဖို့ဆိုပြီးအရင်မှာသုံးချက်ကပြုရတယ်ပါတယ်ဘုံလုံးပြင်းစင်တာအရင်မှာသုံးချက်ကပဲညာတန်ဃာတွေလည်းပဲသူတို့ကမတော်မသိပြောတာပဲအဲအဲလိုနေတာ ခွန်ရပြည့်တဲ့ခါကာလကျမှဘုရားစီလာပြီးတော့ဘယ်တော့ကြတာအဲ့ဒါအကြောင်းပြုပြီးတော့ဒီတရားကဟောတာပမာဒမနုယုဇာတိဘာလာဒုံမေရိညောဇနာဒုံမေရိဒုံမေမေရိဆိုမေရာကပညာပဲဒုကမကောင်းမကောင်းတဲ့ပညာရှိကောင်းသောအသိလိမ္မာပညာမရှိဘဲနဲ့ကျင်းဒုံမေရိနော် မကောင်းသောအသိမကောင်းသောအသိဉာဏ်ရှိကြကုန်သောဘာလာဇနာလူမိုက်တို့သည်အပမာဒံပမာဒံမဲလျောခြင်းကိုအနုယုံစားသည်အစင်မပြအာထုတ်ကြဖြစ်စေကြကုန်၏အဲ့ဒါဖြစ်စေတာဘုရားလာတဲ့သာသနာ့ကြီးပါတဲ့မှာတော်ဝင်တဲ့နာလေးတွေဆိုရှိကြတယ် ဒါရဟိုဟာနဲ့တော့သိတော့မတူဘူးပါလေမတူမှလည်းမတော်တာတွေနည်းနည်းပါးပါးရှိကြမင်းညာကလည်းဥစဉ်နေပါလေပြောသိရဒီမှာတချို့ကတခြားကတရားဟောဆရာတွေဟောထားတဲ့တရားတိတ်ခွေတွေ ယူလာပြီးတော့သူတို့ကဖွင့်ပြီးသူများတွေလည်းနာအောင်လည်းလုပ်လာရှိတယ်လို့ကြားဒါလည်းသိမတော်ဘူးနဲ့သူများသူများတရားမနာခြင်းလည်းမဟုတ်ပါဘူးနာခြင်းလည်းနာပါဘုညာမတားမြစ်ပါဘူးသူများတွေသိခြင်းမရှိပါဘူးအဲပြောကြရတယ်ရှိပါရှိမယ်လို့ဘုန်းကြီးကလည်းသူများတွေအပြစ်မပြောပါဘူးဒီကွာကမျိုးကြီးဒုက္ခနဲ့ဒီပဲတရားတွေဟောကြတယ်ဆိုတာတချို့လည်း ရိုးရိုးစေတနာကောင်းနဲ့ဟောတာလည်းရှိတယ်ချိုးလည်းစီဝါရေးနဲ့ဟောတာလည်းရှိတယ်ချိုးလည်းတရားအထုတ်နေတဲ့ပုဂ္ဂိုလ်တွေဟိုအသိလိမ်မှာပြက်ပြီးတော့အာမထုတ်အောင်အာမထုတ်ခြင်းအောင်ဒီလိုဟောတာမျိုးတွေလည်းရှိတယ်မျိုးမျိုးရှိကြပါတယ်အဲ့ဒါကတော့နာကျင်လို့ရှိရင်တခြားသွားပြီးတော့နာတာတော့ပြင်းမရှိပါဘူးဒီရှိတာထဲမှာတော့အဲ့ဒီလိုတိတ်ကိုယ်ကြီးဖွင့်ပြီးတော့နားနေကြတယ်ဆိုရင်ဒါကတော့မတော်ဘူး ဘုန်းကြီးတို့လည်းမယိုရရောက်ပါတယ်ဒီစားအဲ့ဒါလည်းသတိပြုပါရှိပါอืมယောဂီဟောင်းပုဂ္ဂိုလ်တွေဆိုတော့မိမိတို့တရားအထုတ်တာကသိတယ်မလားမမမသိလို့လို့ခင်ဗျာအထင်မြင်သေးကြရပဲကျကျနာနာတရားအထုတ်တော့ကျကျနာနာသိနေရင်ဘဝတရားတွေဘာမှစဉ်းစားကြမလိုပါဘူး ဆိုတော့တခြားတစ်ပါးကျုံတဲ့ခါတော့သွားပြီးတော့တရားတော်နာကျင်နာဘုရားဖြစ်ရတော့ကောင်းတော့ကောင်းပါလေဒီလိုကရိုးတနာဘုရားဖြစ်ရတော့ဟောတာကလည်းကောင်းပါလေအပြည့်မရှိပါဘူးတတိပဌာန်ဒေသနာတော်နဲ့မဆန့်ကျင်ဘူးဆိုရင်ဟောရတာအဲကောင်းပါလေပြင်းမရှိပါဘူးဒါပေမဲ့လို့ဆရာရှုမအာထုတ်ပုံကြတော့ဘုန်းကြီးစီကဟောတာလည်းသိမတူဘူးလားဘုန်းကြီးတို့ကဖြစ်ခိုက်ယုံနာနေကိုရှုရမယ်လို့ဟောတယ် ဒါပါဖြစ်လို့ဟောတော့ဆိုဘုရားအလောင်းတော်ဘုရားဖြစ်အောင်အားထုတ်လာတဲ့မြည်တဲ့အဲဒါဒီမှပြုပြီးဟောရတယ်ပင်စတုဥပါဒာနဲ့ခန္ဓာလေဥရိယဗျာနုပါတိဝိဟာတိဥပါဒာနဲ့ခန္ဓာ၅ပါးတရားတို့၌အဖြစ်အပျက်ကိုရှုလျက်နေဘုရားဖြစ်ခံနေ တစ်နာရီလောက်အတွင်းလောက်ဖြစ်ခြင်းလည်းဖြစ်မှာပါနှစ်နာရီလောက်အတွင်းဖြစ်ခြင်းလည်းဖြစ်မှာပါဆောစောတုန်းကဆိုလို့ရှိရင်ဘုရားလောင်းတော်မှာလည်းဒီလိုအားထုတ်ရမယ်ဆိုတာအဲသဘောမပေါက်သေးဘူးအဲဒီဘုရားဖြစ်ခံရကြမှာသဘောပေါက်ပြီးအားထုတ်တာအိုခြင်းသိခြင်းဆိုတာဘတ်တော်ရီဘဝတိုင်းဘဝတိုင်းဖြစ်ပြီးအိုသေးနေဆင်းရဲ ဘဝတိုင်းဘဝတိုင်းမဖြစ်မဖြစ်မဖြစ်ဘူးရတာလည်းပဲဥပါဒနဲ့ခန္ဓာခေါ်တဲ့ယုံနာတွေအစွဲလားမရှိမှအစွဲလားကင်းအောင်လို့အဖြစ်အပျက်တွေကိုသိအောင်မှရှုရတယ်အဖြစ်အပျက်သိအောင်ရှုတယ်ဆိုတော့ဖြစ်တယ်ပြည့်တယ်ဒီလိုနှလုံးသွင်းယုံနဲ့ဖြစ်တာမဟုတ်ဘူးအဲဖြစ်တယ်ပြည့်တယ်ဒီလိုနှလုံးသွင်းယုံနဲ့အဲမှားတော့မှားဘူးပေါ့လေမမှားလို့လည်းဖြစ်ဖြစ်တယ်ဖြစ်တယ်လို့ရှုအောင်နဲ့တကယ်ဖြစ်ဖြစ်တာမဟုတ်ဘူး အဲဇောဟာဒီလိုဒီစိတ်စိတ်ကိုစဉ်းစားပြီးတော့သိနေတာဒီပြင်လည်းသူတို့တရားတွေသိနေပြီဆိုပြီးတော့အောင်မယ်ပဲဟုတ်မလဲသူကတကယ်ဖြစ်တဲ့တရားပြီးမှတကယ်ဖြစ်တဲ့တရားပြီးမှအနေဆမမြဲဘူးဆိုတာကိုယ်တိုင်တွေ့ပြီးပြီးတာအဲဒီများပြောတာနဲ့မှတ်သားဆင်းရဲနေုံနဲ့ကတော့ဒီဝါဒနာညာစိတ်ကမဖြစ်ဘူးအဲဒါ ဘာဖြစ်ထင်ရှားသလဲဆိုရင်ဇံရတဲ့ပုဂ္ဂိုလ်များဝိပဿနာတရားအားထုတ်တဲ့ခါကလားဇံဝင်စားပြီးတော့အဲ့ဒီဇံကရှိရတာဇံစိတ်ဇံဆိုတာစိတ်နဲ့ရှင်တဲ့ဝိတဝိစာပိဒုက္ခဧကဂတာဆိုတဲ့ဇံက၅ပါးရှိတယ်ဝိတဝိစာမပါဘဲနဲ့၃ပါးရှိတယ်အဲ၂ပါးရှိတယ်အဲ့ဒီ ဇာယင်္ဂါရီဟာစိတ်နဲ့တွဲပြီးဇာစိတ်တွေပါပဲအဲ့ဒီစိတ်ဇာစိတ်ဝင်စားတယ်ဆိုတာလည်းပဲဇာအာယုံရှုတော့ဇာစိတ်ဖြစ်တာပေါ့အာနာပါနာထွက်တဲ့ဝင်တဲ့ဆိုရင်လည်းထွက်တဲ့ဝင်တဲ့ရှုတာနဲ့ထွက်တဲ့ဝင်တဲ့မှာစိတ်ကလေးတီးနေတာတော့ဇာစိတ်ပါပဲဆာမင်းမွင်းကြီးရှိတဲ့လည်းစသည်ဖြင့်ရှုရင်လည်းဆာမင်းအဲဒီပြညာအာယုံမှာစိတ်ကလေးတည်နေရင်ဒါဒါပဲ ငွေငင်းခြေရဲလည်းလည်းပြီးတော့အောင်တစ်ခုပေါ်မှာတင်းကတိုင်းတွေပါလေလည်းရှိပါတယ်အဲဒီတော့ဇာဝင်စားပြီးတော့ဇာစိတ်ကို ရှိရတယ်ပြီးတော့အခုမြင်နိုင်ကြတဲ့ရှိရတဲ့သဘောချင်းအတူတူပဲဘောင်းနဲ့ပင်ရမနဲ့စိတ်ကူးလေးပေါ်လာတဲ့အခါစိတ်ကူးလေးမှတ်လိုက်တာအတူတူပဲစိတ်ကူးကဇာလိုကောင်းတဲ့ဟာတော့မဟုတ်မဟုတ်ဝင်မဲ့လို့ အဲဒီစိတ်ကူးလေးမှတ်လိုက်တာမရှိဘူးဒီစိတ်ဆိုတာဒီကုချင်းဒီကုချင်းဖြစ်တာရှုရဲ့အခါကာလမှာဟိုပေါ်လာတဲ့စိတ်ကမရှိပါဘူးဒါမဲ့ဂရိပုဂ္ဂိုလ်တွေတော့ပေါ်လာတော့ဖြစ်နေတော့ဆဲဆဲပဲပြရတယ်လို့ဒီလိုထင်ရတယ်ဒီလိုတော့မဟုတ်ဘူးသူကဘယ်ကြမှာရှင်းတော့ဆိုဘင်္ဂညာရောက်ရင်တော့ရှင်းတယ်ဘင်္ဂညာရောက်တဲ့ခါကာလကျစိတ်တွေရှိရင်စိတ်တွေကမရှိပဲဖြစ်နေလားမရှိတဲ့နောက်မှ အဲမရှိတဲ့ဥစ္စာတွေရှုနေရတယ်လို့တချို့ယောဂီတွေဒီလိုတော့ပြောတာသူတို့ကိုယ်တိုင်တွေ့ရှင်းပြီးတော့ပြောတာအဲဒီလိုပဲဇာစိတ်ကလေးဖြည့်လိုက်ဇာစိတ်ရှုလိုက်ဖြည့်ဖြည့်တွေ့တာပေါ့နေစာရိကအနတ္တပြီးဇာဇာဝင်စားလိုက်ဇာစိတ်ကလေးရှုလိုက်ဖြည့်ဖြည့်တွေ့ပြီးနေစာရိကအနတ္တပြီးအဲဒီတော့ဇာငါစပြီးတော့ရှုရတာဘုရားတော်ကလည်းဇာငါစရှုတာဖြစ်မှာပါပဲဇံပြီးတော့ ပေါ်လာတဲ့ယုံနာတွေလည်းရှုနိုင်တဲ့မြင်နိုင်ကြတဲ့တွေ့တိုင်းပြီးတဲ့ဘာမှမဆိုရှုအဲဒီလိုရှုနေလို့ဇာရတဲ့ပုဂ္ဂိုလ်မှာအဲဒီလိုရှုနေလို့စိတ်ကမတည်ငြိမ်ဘူးဆိုဇာစိတ်ပြန်ဝင်စားရတယ်ဓမ္မတိပြန်ပြန်လို့အဲဇာဝင်စားပြီးတစ်ခါဇာရှုဇာဝင်စားပြီးဇာရှုပေါ်လာတဲ့များရှုအဲဒီလိုရှုရတာဖြစ်ခယုံနာလေးဖြစ်ခယုံမှာအဖြစ်အပျက်ကလေးတွေပြီးတာ အဲဒါသိနာလည်ကိုရအရေးကြီးပါတယ်အဲဒီတော့ဒီလိုသိနာလည်တဲ့ပုဂ္ဂိုလ်ကနေအပမတော်မမင်းမလျော်သောပုဂ္ဂိုလ်မင်းမလျော်သောပုဂ္ဂိုလ်ကတော့ရှုသိပြီးဒီကလာအမြဲတမ်းနေတဲ့မေဓာဝီအတိညာပြည့်စုံသောပုဂ္ဂိုလ်ဒီအပမဒံ မမင်းမျောခြင်းကိုဌာနသစ္စာဝဤထူးမြတ်သောဥစ္စာယရနာကိုကဲ့သို့ရခတိဆောင်ရှောက်သည်ထူးမြတ်တဲ့ဥစ္စာအသုံးကျတဲ့ပစ္စည်းစဉ်ကိုကဆောင်ရှောက်ရတာပဲဟွန်းဆောင်ရှောက်ထားတဲ့လုံးလုံးချင်းချင်းထားလို့ရတယ်များရှိရင်လည်းလုံးလုံးချင်းချင်းထားပြီးကြတာမှမဟုတ်ရင်လည်းကိုယ်နဲ့ လူတွေကယူမယ်သွားဒီစီမပြောက်အောင်အဲဒီလိုပဲဗမာရမမင်းမလျော့တဲ့တရားကိုလည်းမမင်းမလျော့တဲ့တရားကိုလည်းအဖို့ရံပစ္စည်းကိုစားချက်တယ်လို့ပဲစားချက်ပါလေအဖို့ရံပစ္စည်းမပြောက်မပြက်စီခြင်းသာလို့ပဲအမှတ်သိဝိပဿနာဉာဏ်ကလည်းမပြတ်ဖြစ်စီခြင်းသာပါလေဒါနကောင်းတဲ့ဥစ္စာပဲအဲဒါကြောင့်ဒီမှာ ယောဂီအဟောင်းဖြစ်တဲ့ပုဂ္ဂိုလ်တွေတရားမချားနေပြီးတော့ဟောပုဂ္ဂိုလ်ဟောဒီပုဂ္ဂိုလ်ဟောအဲဒီလိုတရားတွေတိတ်ကိုယ်တွေဖွင့်ပြီးတော့နားနေတယ်ဆိုရင်အဲသူတို့ကိုယ်တိုင်လည်းသိတဲ့ညတွေအကုန်လုံးမသိသေးတော့ဟိုအကောင်းလုံး၊ညာကောင်းလုံးလိုက်ပြီးတော့ရှားနေတယ်လို့ဒီလိုတော့ထင်ကြပါခြေလက်ဘုသူတ္တသူအထူးကြားခြင်းလို့သိခြင်းလို့ဒီလိုစိတ်ကောင်းလုံးကောင်းနဲ့နားထောင်မှလည်းရှိတော့ရှိပါလိမ့်မယ်ဒါပေမဲ့လို့အဲဒီလိုတရားတွေ အများစုပြီးတော့နားထောင်နေအများစုပြီးနားထောင်ရအောင်ဆောင်ရွက်ပေးနေတယ်ဆိုရင်ဒါမိမိတို့အနာထာကလည်းမိရိုးရရောက်ပါတယ်အဲဒါလည်းသတိပြုဖို့နင်းညာကမှသတင်းကြားတော့ဘုညာဆိုဆက်ပြီးတော့ပြောရတယ်မာပမာရမနုယုံဇေထမာကာမရတိတံဘောအပမတောဟိဇာယံတောပပောတိဝိဘူလံဒုက္ခံမာပမာရမနုယုံဇမနုယုံဇေထ ပမာရမေလျောခြင်းကိုမာအနုယုံစေထမပြအားထုတ်ခြင်းဖြစ်အမအမပြအားထုတ်ခြင်းမပြုကြနဲ့မပြမဖြစ်စေကြနဲ့ပမာရမေလျောခြင်းမာပမာရအနုယုံစေထဒီတော့မာကာမရတိသံမောကာမရတိသံမောကာမနဲ့ ကာမနဲ့ကာမနဲ့စပ်သောပျော်မွေးမှုကိုမှီ၍ဖြစ်ခြင်းကိုလည်းပဲမာနုယုံစေထအာမထုတ်ကြနဲ့ကာမရတိကာမဆိုတာဒီကာမဂုဏ်ကာမဂုဏ်၅ပါးပေါ့အစင်းအသာအနာရတာ ကံကုန်၅ပါးအဲဒါလည်းကာမတစ်မျိုးပဲမြင့်တဲ့ပါရပြီးတော့နေတာကလည်းကိရိတာကာမခေါ်တယ်သူကလည်းကာမတစ်မျိုးပဲအဲကာမကုန်ကာမနဲ့ကိရိတာကာမနဲ့အဲဒီကာမတွေမှာဖြစ်ပေါ်တဲ့ထုံမှုရင်အာမုံအာယုန်အာပြုပြီးတာမြင့်တဲ့ပါရခြင်းမာကာမရတိကာမောအဲဒီကာမရတိမှာ ဒါမှအာယုန်တွေကိုညှစ်သက်ပါရပြီးတော့ဖြစ်တဲ့သဘောမျိုးကိုမပွားရင်လည်းအဲဒါတွေကသိနိုင်ကြခင်ရမှာမို့လေယောဂီပုဂ္ဂိုလ်တွေဆိုတော့အဲဒါတွေကမဖြစ်တဲ့ဥစ္စာတွေပါကျွန်တော်မဖြစ်တဲ့ငါတွေပါတရားအထုတဲ့ယောဂီတွေကတရားပဲမမဲသေးတဲ့အာထုကဟိုအကြောင်းဒီအကြောင်းတွေလိုက်ပြီးစကားပြောနေတဲ့အချိန် ဒါကကုံလာတယ်ဘုန်းကြီးတို့တရားထုတ်တုန်းကဆိုလို့ရှိရင်ဒါကမဒါကပြောတာအမှန်နဲ့ပါဘုန်းကြီးတို့တရားထုတ်တာလည်းလေးလာတော့ရှိပါအဲဒါစကားပြောမယ်ဆိုပြောစရာလည်းပဲကိုနဲ့တူလာတဲ့ကိုယ်တော်ဘာလည်းပါပါတယ်ဒီလိုဒါမှလည်းသူနဲ့ကျောင်းကနေမှာဘာစကားမှလည်းပြောပါဘူးသူကျောင်းသူကျောင်းမင်းများချင်းလည်းမရှိဘူးပြောချင်းလည်းမရှိဘူးစာရင်တောက်ရင်တောင်းမှ ပြောကြရလဲရှိမှတလုံးတလင်းနည်းနည်းပါးပြောမယ်မပြောဖြစ်တာများပါတယ်ဆိုင်တာတွေနဲ့ဒီလိုပဲစားတော့ပြီးပြီးတော့တာတခြားပုဂ္ဂိုလ်တွေနဲ့လည်းပဲတွေ့ဆုံပြီးစကားပြောနေတာမရှိပါဘူးအဲခုနှစ်တပတ်လောက်အတွင်းမှာတရားနဲ့စပြီးတော့ဆွေးနွေးပြောဆိုတာအဲညွှန်ကြားတဲ့ပုဂ္ဂိုလ်နဲ့စပြီးပြောဆိုတာဒါတော့နည်းနည်းပါးပါရှိပါတယ်ဒါလည်းအမှန်နည်းပါတယ် ဥပုပ်ပြုတဲ့ခါကာလတွေလည်းပဲ15ရက်တစ်ချိန်အဲ့ဒီခါကာလမှာလည်းမပြောခင်တာမပြောရင်မပြောမှဖြစ်တာလည်းနည်းနည်းပါးပါးလောက်ပဲပြောရပါတယ်ကြီးကျယ်ဘာမှမပြောဒီရင်ခါဆိုလို့ရှိရင်ဒီနေ့လုံးဒီညလုံးစကားတစ်လုံးမှပြောပြဘူးခေါင်းမှပြောပြဘူးအဲဒီလိုအားထုတ်လာခဲ့ပါတယ်အခုယောဂီတွေလည်းပဲတရားထုတ်တဲ့ခါကလည်းစကားမျိုးတာတော့ကောင်းတယ် ။ဒါဆိုရင်ကိုယ်လည်းပဲလုပ်ဖြစ်တယ်။ကိုယ်နားထောင်ရတဲ့ပုဂ္ဂိုလ်ကလည်းသူလည်းပြောရမှာကိုနားထောင်ပြီးသူလည်းလုပ်ဖြစ်တယ်။ဘေးနာပုဂ္ဂိုလ်တွေကလည်းပဲကြားနေလို့ရှိရင်သူလည်းပဲအလုပ်ဖြစ်တာပဲ။ဟင်းပြောနေပြောတာဒီကောင်ပြောတာကောင်းပါလေ။ပြောနေပြောလိုက်လို့အရေးကြီးတဲ့စကားတော့လည်းပြောလို့ရှိရင်ဘာမှပြင်းမရှိပါဘူး အဲဒီအရဆုံးစကားတွေပေါ့ဒီလိုရွာတဲ့နဲ့ဆိုင်တဲ့စကားတွေကိုရှိရရှိရအကြောင်းအရာတွေအဲဒီလိုဟာတွေပါလေပြောပြီးပြီးချင်းကုန်းကလည်းရမကြဘူးအဲဒါကိုမာပမာရမနုယုံစမနုယုံစေထအဲမင်းလျော်ခြင်းကိုလည်းမပြတ်မဖြစ်စေကြနဲ့ဆောင်ရွက်ရမယ် မာကာမရတိတမောကာမ၌ပျော်မွေ့လျက်ဖြစ်ပေါ်ခြင်းကိုလည်းပဲမာနုရောဆိုတာဖြစ်ကြတယ်ကာမဆိုတာမြင်မြင်မြင်တဲ့အာယုန်နဲ့ဆက်ပြီးတော့ဖြစ်စေကြားတဲ့အာယုန်နဲ့ဆက်ပြီးတော့ဖြစ်စေနားတဲ့အာယုန်နဲ့ဆက်ပြီးတော့ဖြစ်စေစားပြရတဲ့အာယုန်နဲ့ဆက်ပြီးတော့ဖြစ်စေတွေးထရတဲ့အာယုန်နဲ့ဆက်ပြီးတော့ဖြစ်စေဒီ၅ခု၅ခုတော့ရုပ်အာယုန်တွေကို ကာမလို့ကာမဂုဏ်လို့ခေါ်ပါရဲ့အဲဒီကာမဂုဏ်နဲ့စပ်ပြီးတော့ယုံမှုရဲ့စိတ်မဖြစ်စေနဲ့အထူးအပြင်တော့ဝိသဘာကအာယုန်နေနဲ့စပ်ပြီးတော့မြစ်တဲ့ပါရမှုစိတ်တွေဖြစ်တတ်ပါတယ်အမျိုးသားတွေကအမျိုးသမီးအာယုန်နဲ့စပ်ပြီးတော့ဖြစ်တယ်အမျိုးသမီးတွေကအမျိုးသားအာယုန်နဲ့စပ်ပြီးတော့ဖြစ်တယ် အဲဒါတွေကကာမရတိကာမရတိတွေပဲအဲဒါတွေမဖြစ်စရာနဲ့အဲဒါကိလေသာရတိဆိုတာကလည်းပဲအဲဒီကာမအာယုန်တွေကိုအာရုံပြုပြီးနှိမ့်သက်တာရတဲ့ကာမရာဂလို့ခေါ်တဲ့လောဘပါပဲအဲဒါကလည်းမဖြစ်စရာနဲ့ မာပမာဒမနုယုံဇေထမာကာမတိကံမောပမာဒမေလျောခြင်းကို မာနုယုံဇေထမပြတ်ဖြစ်ဖြစ်စေကြကုန်လေကာမရတိသမောကာမောအာယုန်၌မွေးလျော်စွာဖြစ်ခြင်းကိုလည်းမာနုယုံဇေထ မဖြစ်စေကြပါနဲ့။ဘယ်တော့ဘာလို့အောင်လဲဆိုမတရားရှုမှတ်ရမယ်ဆိုလိုပါတယ်။အဘမတောဣဇာယံတော့ပပောတိဝိပုလဝိပုလဒုက္ခံဟိအကျိုးကအဘမတောမမိမိလျော်သည်ဖြစ်၍ဇာယံတော့ရှုနေသောပုဂ္ဂိုလ်၏အဲဒီကာမရတိ ကာမရတိတွေမင်းလျော့တာတွေကိုပယ်ပြီးတော့မမင်းမလျော့ပဲနဲ့မပြတ်ရှုမှနေလို့ရှိရင်အပမတော်ဇာယံတော်ရှုပြီးတော့မင်းမလျော့မမင်းမလျော့ဖြစ်ပြီးတော့ရှုနေတာအဲမပြတ်ရှုနေတာပါပဲပါပောတိဝိပုလံဒုက္ခဝိပုလံပြန်မြဲသောဒုက္ခချမ်းသာသောပါပောတိရောက်တတ်သည် ဝိပုလပြန်ပြောတော့မြင့်မြတ်သောဒုက္ခချမ်းသာဆိုတာနိဗ္ဗာန်ချမ်းသာပဲနိဗ္ဗာန်ချမ်းသာရောက်နိုင်ပြီဆိုတာဘုရားဟောတာအဲဒီတော့အတိပဌာနာဒေသနာတော်အတိုင်းသိပြီးတော့အာထုတ်နေရင်ဒါတရားနည်းအချိုးကျနာပဲအဲဒီအချိုးကျတဲ့တရားနည်းကိုဘုရားဒီရင်နဲ့အာထုတ်ဖို့အရေးကြီးပါတယ် အနေစာဒုက္ခအနတ္တဆိုတာတွေကပြောရင်လည်းပဲနားလည်နေကြတာနားလည်ပါဒါပေမဲ့အဲ့ဒီပြောလို့နားလည်တဲ့ဥစ္စာကတော့ကိုယ်ပိုင်ညာမဟုတ်ဘူးဆရာသမားပြောလို့ယူရတာပဲရေးကြည့်တာကိုယ်ပိုင်ညာဖြစ်ဖို့ရေးကြည့်တယ်ဘုရားလောင်းတော့ဘုရားတို့စဉ်ကဖြစ်စေရုံနာနေမပြတ်ရှုနေတာမပြတ်ရှုပြီးတော့ဖြစ်ဖြစ်တည်ပြီးလား ဖြစ်ပြီးဖြစ်ဖြစ်ပြီးဖြစ်ပြီးဖြစ်တာဒါလည်းကိုယ်တိုင်ရှုမှကိုယ်တိုင်တွေ့တာအကျိုးအစတွေကဆရာသမားကညင်ကြတယ်လို့ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်စသည်ဖြင့်နှလုံးသွင်းဆင်ခြင်တယ်သူဆင်ခြင်တယ်လည်းဖြစ်ဖြစ်တယ်လည်းပဲတွေ့မှာပါပဲသူကတကယ်ဖြစ်တဲ့တာမဟုတ်ဘဲနဲ့လည်းဖြစ်တဲ့တာတွေတွေ့မှာပဲဘုံနာကြည့်လိုက်ဘုံနာကလည်းဖြစ်ပြီးပြတ်သွားပြီဒီနာကြည့်လိုက်ဒီနာကလည်းဖြစ်ပြသွားပြီဒီလိုလည်းထင်မှာပဲဒါကတော့ တကယ်ဖြစ်ဖြစ်တဲ့ယုံနာမဟုတ်ဘူးသူကစိတ်ကူးထဲမှာစိတ်ကူးတက်တက်နဲ့သူကဖြစ်တာပဲအဲတကယ်ဖြစ်ဖြစ်တဲ့ယုံနာကမိမိတဏ္ဍာမှာမြင်တိုင်းကြားတိုင်းနာနဲ့စပြီးတဲ့တွေ့ထိတဲ့စိတ်ကူးစဉ်းစားကြံတဲ့ဓဝါရောက်ပါမှာပြည့်ဖြစ်နေတာပဲအဲဒီတော့ဖြစ်နေတာလေမှန်တိုင်းကြအောင်လို့ဝိပဿနာရှိရတယ်အဘမတော်မင်းမလျော်သည်ဖြစ်၍ဆာရတော့ ရှုနေတော့သူသည်ဗမာရအပ္မဒေါသဇံတော့ဗဘောဓိဝိပုဒ္ဒဒုက္ခဝိပုလံပြန်ပြောမြင့်မြတ်သောဒုက္ခနိဗ္ဗာန်ဤဟူသောချမ်းသာကိုဗဘောဓိရောက်တ ਈ နိဗ္ဗာန်ရောက်သူဆိုဒီပုံဒီနည်းမှာရောက်တာ ဒီပြတာတွေရှုလို့ခဏမစက်ဒီပြတာတွေလည်းဖြစ်ဖြစ်သွားဖြစ်ဖြစ်သွားအဲ့ဒါတွေတော့နောက်ဆုံးကြတော့ဝိပဿနာဉာဏ်ရင်းတဲ့အခါမှာမဉဏ်ပညာအဲနိဗ္ဗာန်မျက်မှောက်ပြုပြီးတော့ဖြစ်တာပဲရှုမှတ်နေရင်းနဲ့ကိုရောက်သွားတာလေဒီကကိုယ်ကဘောင်းနာပင်နာဖြစ်စေ ဒီရင်ဒီနေရာကထိတာဖြစ်စေလှုပ်ရှားတာဖြစ်စေစိတ်ကူးတာဖြစ်စေမြင်နာကြတာဖြစ်စေဝေဒနာဖြစ်စေဘာပဲဖြစ်ပေါ့ပေါ်လာမြင်ရတယ်ရှုနေပထမရှုရတာကတော့ယုံနဲ့နာနဲ့မကွဲသေးပါဘူးသမာဓိမှမရှိသေးတာကိုသမာဓိဖြစ်မှသမာဓိတော့ရထားဘူးလားမဇာနာတိဆိုတဲ့သမာဓိအားကောင်းလာပြီဆိုတော့မတိုင်းမှလည်းယုတ်ကတခြားပဲသိဉာဏ်ကတခြားပဲ ဒီလိုအာမလုပ်ပဲနဲ့လည်းပဲဆရာသမားတွေကပြောထားတဲ့ယုံနာတွေခွဲခွဲပြီးတော့ဆင်ញင်လို့သဘောကျနာတယ်ရှိပါတယ်အဲ့ဒါကိုယ်ပိုင်ညာမမဟုတ်ပဲစိတ်ကူးနဲ့လုပ်ထားတာပေါ့ရုပ်လည်းပဲအဲ့ဒီခိုက်တာမှာတကယ်ဖြစ်နေတဲ့ရုပ်ကိုနှလုံးသွင်းမိတာမဟုတ်ဘူးနာမ်ဆိုတာလည်းတကယ်ဖြစ်နေတဲ့နာမ်ကိုနှလုံးသွင်းမိတာမဟုတ်ဘူးအဲဖြစ်တိုင်းပြတိုင်းနဲ့ရှုမှအဲ့ဒီမှာယုံနာနေအဖြစ်ပြည့်ပြီး သမာဓိညာအကောင်းတော့တွေ့တာမှားရင်မှန်ဘယ်အောင်ဆိုပေါ်ပြီးပြောက်ဘယ်အောင်ဆိုပေါ်ပြီးပြောက်ပေါ်ပြီးပြောက်အဲဒီလိုတွေ့ရအဲဒီလိုတွေ့ရအောင်အားထုတ်ရတာအဲဒီလိုပေါ်ပြီးပြောက်ဆိုတာတွေ့ရရင်အိစ္ဆရဘာနာတာတွေလားသူကသူသိနေတာပဲအဲဒီမင်းကတွေ့ရဆင်းရဲနေတာမဟုတ်ပါဘူးအဲဒီလိုသိနေပါလားအဲဒီလိုသိနေတော့ဘောဓိဝိပုလံဒုက္ခဝိပုလံ ပြန်ပြောမြင့်မြတ်သောဒုက္ခနိဗ္ဗာန်ဤဟုသောချမ်းသာကိုသေဘာဒုက္ခနိဗ္ဗာန်ဤဟုသောချမ်းသာတို့ပပောတိဆက်ရောက်လေတော့ဤအဲဇနေရှုမှနေနိဗ္ဗာန်တော့ဆုံးရောက်တယ်အားကြောင့်အဲဒီရှုမှမှုကိုကြိုးကြိုးစားစားနဲ့အားထုတ်ကြရမယ်အဲဒီကိုမြတ်စွာဘုရား ဟောထားတာအတိပ္ပဌာဒေသနာတော်ကဟောတာ ਨੇ အတူတူပါပဲမမင်းမလျော့မေးလျော့ပြီးတော့မြင်ရှင်နဲ့မေးလျော့တာကမဖြစ်စင်နဲ့မမင်းမလျော့တာမင်းမလျော့တဲ့တရားဖြစ်စင်တာမာသီတရားပဲမာသီတရားဖြစ်ပါစေအဲမင်းမလျော့အမာသီတရားတွေကိုဖြစ်နေလို့ရှိရင်ဘာအကျိုးရတယ်ဆိုတော့ဝိပုလံဒုက္ခ ပြန်ပြောမြင့်မြတ်သောနိဗ္ဗာန်ချမ်းသာကိုရောက်တော့တာပဲဒါကြောင့်မိမိတို့တန်နိုင်နိုင်ရတိုးတက်ပြီးဒီကရရှုမှကြဖို့ပါပဲဒီတော့တန်နိုင်နိုင်ရစီစီဆဆဘောဆရာမဟုတ်ပဲနဲ့စီစီဆဆကြာကြာနာနာပြည့်ပြည့်စုံစုံရှုမှခြင်းဖြင့်ဝိပဿနာဉာဏ်နဲ့စဉ်းနိုင်ဖြစ်ပွားပြီးတော့